ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တရူသာသနာပြုစခန်း၌9ရက်6လ68ခုနှစ်နာနေပိုင်းတွင် ဟောကြားတော်မူသောတရားတော်ဤတရဏေနတဟသင်္ဃသမ္မာနာဂတံသောတထသီလံဓမ္မယာဇာမိ နုခံကတဝါသီလံဒေထသီဗန္တိသမဟာဝတာမေတံဝရေအမပါနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာ မောတသဗုဒ္ဓဝါတောအရဟတောသမ္မာနမောတသဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓသဗုဒ္ဓံရဏံကိသာမိဓမ္မံရဏံကိသာမိသံဃံရဏံကိသာမိဘုရားရဏံကိသာမိဓမ္မံရဏံကိသာမိသံဃံရဏံကိသာမိ ဒုတိယံပိဗုဒ္ဓံရဏံကိသာမိဒုတိယံပိဓမ္မံရဏံကိသာမိဒုတိယံပိသံဃံရဏံကိသာမိဒုတိယံဗုဒ္ဓံရဏံကိသာမိဒုတိယံဓမ္မံရဏံကိသာမိဒုတိယံသံဃံရဏံကိသာမိတာတိယံပိဗုဒ္ဓံရဏံကိသာမိတာတိယံပိဓမ္မံရဏံကိသာမိ တာတိယမိသံဃံတရဏံကိသာမိတာတိယမိဘုရားတရဏံကိသာမိတာတိယမိသံဃံတရဏံကိသာမိတာတိယမိသံဃံတရဏံကိသာမိတေတရဏကမနာမဟာပိပုဏ္ဏအမဘုရားပါဏာတိဘာတာဝိရာမဏိတိတ်ခာဗြဟ္မမာရိယာမိပါဏာတိဘာတာဝိရာမဏိတိတ်ခာဗြဟ္မမာရိယာမိ အာဒိနာဒါနာဝိရာမဏိတိခာဗြဟ္မမာရိယာမိအာဒိနာဒါနာဝိရာမဏိတိခာဗြဟ္မမာရိယာမိအာဇမတရိယာဝိရာမဏိတိခာဗြဟ္မမာရိယာမိအာဇမတရိယာဝိရာမဏိတိခာဗြဟ္မမာရိယာမိမုသာဝါရာဝိရာမဏိတိခာဗြဟ္မမာရိယာမိမုသာဝါရာဝိရာမဏိတိခာဗြဟ္မမာရိယာမိ သုရာမေရိယာမေသပမာဒဌာနာဝိရာမဏိဒိခာရံသမာရိယာမေသုရာမေရာယမေသပမာဒဌာနာဝိရာမဏိခာရံသမာရိယာမေဝိကာလဘောဓနာဝိရာမဏိဒိခာရံသမာရိယာမေဝိကာလဘောဓနာဝိရာမဏိဒိခာရံသမာရိယာ နေသာနေသာဟိတာဟိတာဝါရိတာဝါရိတာဝိတုကဝိတုကသာသနာသာသနာမာလာကန္တာမာလာကန္တာကုလေပနာကုလေပနာသာရဏာသာရဏာမာဒနာမာဒနာဝေဘုဒနာဌာနာဝေရမဏိတေခာဗြဟ္မမာရိယာမိဝေဘုဒနာဌာနာဝေရမဏိတေခာဗြဟ္မမာရိယာမိ ဥစ္စာတယနာမဟာတယနာဝိရမဏိတိခာဗရံသမာတိယာမိဥစ္စာတယနာမဟာတယနာဝိရမဏိတိခာဗရံသမာတိယာမိဧတာမေပုံညာဧတာမေပုံညာမက္ခဖလမက္ခဖလညာနတာညာနတာပစ္စယောပစ္စယောဟောတုဟောတုမေမေဆရာတပည့်တော်ဆရာတပည့်တော်ဆရာတပည့်တော်မအေဆရာတပည့်တော်မအေ ခိတံပုံညာခိတံပုံညာယခုယခုဟောက်တရားတော်ဟောက်တရားတော်ပရဏဂုံပရဏဂုံသုံးပါနှင့်သုံးပါနှင့်ပြပါတော်ပြပါတော်သီလကုသိုလ်သည်သီလကုသိုလ်သည်ယနေ့ယနေ့သူတန်းရတော်သူတန်းရတော်ဒါနကုသိုလ်သည်ဒါနကုသိုလ်သည် မကာဖလားမကာဖလားညာနာတာညာနာတာမဲ့ညာမဲ့ညာပူညာအာပူညာအာပြည့်စရောပြည့်စရောကျေးဇူးပြုတတ်သောကျေးဇူးပြုတတ်သောအကြောင်းအထောက်ပံ့လေးအကြောင်းအထောက်ပံ့လေးဟောသူဟောသူဖြစ်ပါစေသာဖြစ်ပါစေသာဒေတရဏေနာတရဏဂုံသုံးပါးနှင့်ဗဟာတကွအထင်္ဂသံပါဏဂတံအင်္ဂါ၈ပါးနှင့်ပြည့်စုံသောဥပောတရတိလံဥပုတ္တောတိလကိုသာရုခံကတဝါ ကောင်းစွာခံယူဆောက်တည်ကြပြီး၍ဓမ္မန္တရဏခုံသုံးပါးနှင့်တကွရှစ်ပါးသောခြင်းကိုသိက္ခာပုဒ်တော်မြတ်ကိုအပမာဒေနမမေ့မလျော့မပေါ့မသာသောတတိတရားဖြင့်သံပါရိဒမညူမချောက်မကျိုးမပေါက်မပြောက်ကြရအောင်ကောင်းစွာဆောက်တည်ဆောင်တည်နိုင်ကြပါစေ။ဒီတော့လာွယ်နေတယ်။မှန်ပါပါဗျာ။ဟင် လာဖွေနေတော့ဒါတို့ဥပုပ်နေမဟုတ်ဘူးလားမှန်ပါပါဗျာအဲဥပုပ်နေကြတော့တို့ဥပုပ်တော်တီလာယူရတယ်ဗျာမှန်ပါပါဗျာဟင်ပြီးတော့တို့သာသနာနေကြီးရောက်ရင်လေဥပုပ်တော်တီလာယူရတယ်ဗျာမှန်ပါပါဗျာဟင်နေတိုင်းနေတိုင်းယူတယ်ငါလာတော့တိတ်ခါဖို့ကြတော့သူတို့ပါမတီလာလို့တုံးပါတယ်မှန်ပါပါဗျာဟင်တို့ရွာတယ်ရွာတယ်မာဒီလူဘဝရောက်တုံးနေလူစိတ်ကလေးပေါက်ပြီးတော့လူလူကျင့်ရအောင်လို့ ၅ပါးသောသိက္ခာပုဒ်ယူရတယ်။သို့မဟုတ်အာယုံ၅ပါးခံစားတဲ့နေရာမှာသူ့အပြစ်ကင်းရင်းနဲ့လူဘဝနတ်ဘဝကိုခံစားခွင့်ရအောင်လို့အဲ့ဒီမှာ၅ပါးသိက္ခာယူရတယ်။မှန်ပါပါဟုတ်ကဲ့။ဟောတို့ကိုဒီဥပုပ်နေကြတော့ကာမတိလမဟုတ်တို့ဗြဟ္မတိလခေါ်တယ်။ကာမကြတော့အယုတ်တရားထင်တယ်ဟိ။မှန်ပါပါဗျာ။ဟောဗြဟ္မကြတော့အမြတ်တရားမဟုတ်ဘူးလား။အမြတ်တရားပါဗျာ။အဲ့တော့သာသနာနယ်မြေရောက်ရင်တို့မဲခင်ရှိပါခြင်းကိုကျင့်ဖို့ရာအတွက် စစ်ပါတိလာယူရတယ်မှန်ပါပါဗျာဒါမို့ဒီတိလာကိုကြတော့ဥပုပ်တော်တိလာလို့ပြောတာလားမှန်ပါပါဗျာဟင်အဲ့တော့ဒီကနေ့ဟိုတိလာယူတင်ပဲလားဥပုပ်ဆောင်ရမှာလားဥပုပ်ဆောင်ပါပါဗျာဥပ္ပါမလားဥပုပ်ဥပုပ်ပဲသွားဆောင်မှာတော့ကဲပဲဆောင်မှာပါဗျာအပေအစိတ်ခဏသွားဆောင်မှာစိတ်ကိုဆောင်မှာပါဗျာဟင်စိတ်ကိုဆောင်မှာဟုတ်ပါမလားဟိုစိတ်သွားဆောင်လို့စိတ်ကသူကသူနေတာယူခင်ဗျာဟင်အဲ့တော့တို့ဒီဒီကနေ့ပဲနေတော့ ဒီကယူနေမလားဥပုပ်ပါဆောက်မှာဥပုပ်ပါဆောက်မှာပါဗျာကဲဥပုပ်တွေသွားဆောက်မှာခင်ဗျာပြောပြခဲ့ဟင်ကဲမေးလို့ရတော့ဘူးခင်ဗျာဥပုပ်လေးဥပုပ်ဆောက်မှာလည်းပြောသေးတယ်ဥပုပ်တတတကုတ်သုံးပါးကိုကမဏစိုက်ပြီးဆောက်မှာပါဗျာအော်မိုင်းခင်ဗျာတော့ပြောတော့မျိုးပြောရမယ်မဟုတ်ကဟုတ်ကဟိုတဲတဲဟိုတက်ဟွာပေါ်တနေရာမတက်တနေရာတဲ့လူတင်ညာပြောတာနေမှာဟင်ရန်တုတ်ပြောတာခင်ဗျာဟင်ခင်ဗျာဥပုပ်နဲ့ခင်ဗျားတို့နဲ့နတ်တလူမှာချိန်ထားလို့လားဘယ်မှာသွားဆောက်ပါလဲ ကိုခန္ဓာကိုစောက်ပါပါဗျာဟုတ်ပါမလားဗျာဟုတ်ပါတယ်ဗျာခင်ဗျာတကူမတဲ့တကူတဲ့အောင်ပြောတာနေမှာဟင်ဟင်ဟင်အဲ့တော့ခင်ဗျားတို့ဒီနေ့တီလာယူုံနေမဟုတ်ဘူးဥပုပ်ပါဆောင်လာမှာမှန်ပါဗျာဥပုပ်မှမသိရင်တို့ဥပုပ်မဆောင်နိုင်ဘူးမှန်ပါပါဗျာဥပုပ်ပြီးမှဥပုပ်ကိုဆောင်လို့ရမှာပေါ့မှန်ပါဗျာဟင်ဟုတ်ကလားဟိဟုတ်ပါဗျာအဲ့တော့ဥပုပ်ဆောင်မယ်ဥပုပ်ဆောင်မယ်ပြောပြောပါဗျာဥပုပ်ကဘာခေါ်တာတော့ဒါအရင်မေးရမှာထင်တယ်မှန်ပါဗျာအဲ့ဒါမှခင်ဗျာဖြေပြခင်ဗျာ ဟုတ်စောင့်ထိုင်းခြင်းပါဗျာဟုတ်မှအင်းအင်းစောင့်တာကိုမေးတာမဟုတ်ဗျာဥပုပ်နဲ့စောင့်တာနဲ့နှမျိုးရှိတယ်တော့ဥပုပ်ပါခေါ်တာတော့မေးတာလားမရှိပါဗျာကြည့်ကြကြအဲ့ဒါအေးဆုံးဗျာဟုတ်ဗျာမပြီးဘူးတော့အေးရောဗျာအဲ့ဒါတခါပိတ်ပြီးရောဗျာအဲ့ဒါမှလောင်ဆုံးလို့ပါပဲဟုတ်တယ်ဗျာဟေးဟေးပါဠိလိုဥပဝါဒဆိုတာလေးပြောတာလေဒါပါဠိအဲ့ဒီဥပဝါဒကိုတို့ဗမာတွေကဟို ပါဠိပြက်လို့ခေါ်တာပေါ့ကွယ်ဥပုပ်လို့သုံးတာမှန်ပါဗျာဟင်သူ့ပါဠိကဥပဝါဒဥပဆိုတာကင်းတာကိုလည်းအဓိပ္ပာယ်ရတယ်စိတ်သုံးတာကိုလည်းအဓိပ္ပာယ်ရတယ်အာဝါဒကနေထိုင်တာမှန်ပါဗျာဟင်ဒီကနေ့အတွက်ကိုဟိုထိတ်သုံးပြီးနေထိုင်ရမှာသို့မဟုတ်ကင်းပြီးနေထိုင်ရမှာဟုတ်ကလားဟဲ့မှန်ပါဗျာဆိုတော့ဘယ်ဟာတွေနဲ့ထိတ်သုံးမှာဒီကနေ့အာယုံကိုထိတ်သုံးရမယ်နိမှန်ပါဗျာဟုတ်ကလားမှန်ပါဗျာဥပုပ်ဆိုတာဟိုအာယုံကိုထိတ် ထိတ်သုံးခြင်းကိုဥပုံလို့ခေါ်တယ်မှန်ပါဗျာဟင်အဲ့တော့မျက်စိရှိရင်မြင်မှာပဲမြင်မှာပါဒါတော့ဘာလဲလို့မသုံးသားဘူးသုံးသားရင်အဲ့ဒါဥပုပ်ထွက်ပြီမှန်ပါပါဗျာဟင်ဟင်ကိုဥပုပ်ယူပြီးပြီထင်တယ်ယူပြီးပါဗျာဟင်အဲ့တော့တို့ဒီဟိုမျက်စိရှိမြင်မှာပဲဒါတော့မျက်စိရှိမျက်စိကောင်းကောင်းတော့မြင်မှာပဲဒါတော့ဘာလဲလို့မဆုံးသားဘူးဒီနေ့အာရုံတော့မလိုက်သားဘူးမှန်ပါပါဗျာသိပြီအာရုံတော့မလိုက်သားဘူး အဲ့တော့ဒီစိတ်ဒီဟိုအာယုံကမျက်စိကနေဆွဲလို့ရှိရင်ဒီစိတ်ကလေးတို့အာယုံနောက်ကိုပါမသွားအောင်မျက်လုံးထိတ်ကတတိနဲ့စောင့်တာဥပုစောင့်တာမဟုတ်ဘူးလားမှန်ပါပါဗျာကဲဗျာခဏပြောတာနဲ့ကြိုပြောတာဘယ်တော့ကွာပါကွာပါဗျာဟုတ်ကလားမှန်ပါဗျာဟင်ဥပုဆိုတာအာယုံလုံးဝမှာဒီကနေ့အတွက်ကိုဟုတ်ကလားမှန်ပါပါတို့ဒီစိတ်ကလေးလဲဟိုမျက်စိကမြင်လို့ရှိရင်မျက်စိကတစ်ဆင့်အာယုံနောက်ကိုပါမသွားတာဘူးပါတယ်လို့ဆုံးတာနဲ့ဆိုတာ စိတ်ပါသွားတာထင်တယ်ဟဲ့မှန်ပါပါဘူးသူမို့အာယုံနောက်ကကပါဠိပါဒကျဲဒါကဘာပဲဒါကညာပဲဒီစိတ်လည်းမပေါ်အောင်ဒါဘာပဲညာပဲလို့တို့အမိသားမလေးလို့ရှိရင်အဲ့ဒီအမိစိတ်ကိုတွေးမိလို့ရှိရင်ကောင်းဤသို့ဒီမဝင်နိုင်ဘူးလားဝင်နိုင်ပါဗျာဟင်ကောင်းဤသို့ဒီဝင်လာရင်ဒုစိတ်ကလေးကိုကိလေသာဝင်ကတဲ့အတွက်ကြိုက်ပြီးကြိုက်စိဖြစ်လာသွားကြိုက်စိဖြစ်သွားမှာပေါ့မှန်ပါဗျာမကြိုက်မကြိုက်စိဖြစ်သွားမှာပေါ့မှန်ပါဗျာဟုတ်ကလား မှန်ပါဗျာအဲ့တော့အာယုံနောက်ကကိလေသာလေတို့စိတ်ကိုဝင်ကောက်ခွင့်မရအောင်မျက်လုံးကမြင်မျက်လုံးထိပတိနဲ့ကောက်ဆောင်တာအဲ့ဒါဥပုသောက်တာမဟုတ်ဘူးလားမှန်ပါဗျာကဲဗျာကဲဥပုသောက်နိုင်မှာမလားကဲဒီလားကတော့ရတယ်ဗျာဒီလားကတို့ကိုနဲ့နှုံးနဲ့တောင်းယူမှာဗျာမှန်ပါဗျာဟင်သူတက်ကိုကိုနဲ့လည်းမတတ်နဲ့နှုံးနဲ့လည်းဘသူတတ်လိုက်ရှိလို့လည်းမပြောအောင်မှန်ပါဗျာဟုတ်ကလားမှန်ပါဗျာတို့မို့ငုံငုံကဘယ်လိုတတ်မလဲဒါလည်း နှုတ်နဲ့တတ်တာထင်တယ်ဟဲ့မှန်ပါပါသုံးဖို့ဘသူတတ်လိုက်ရေသူလည်းနှုတ်နဲ့တတ်တာထင်တယ်ဟဲ့မှန်ပါပါဗျာအဲ့ဒါနှစ်ခုမပြောလို့ရှိရင်ဒီပါဠိပါဒသိက္ခာကိုလုံတယ်ကိုယ်နဲ့နှုတ်နဲ့လုံရင်ဟုတ်ကလားဟဲ့မှန်ပါပါဗျာအဲ့တော့ဟဲ့အိမ်နေသူတယောက်ကောကိုယ်နဲ့နှုတ်မလုံဘူးလားလုံပါဗျာတိုင်းသီလတော့ကတော့ဟဲ့အိမ်နေရတာဘာလို့ဖို့လို့တော့ကိုယ်နဲ့နှုတ်နဲ့လုံတာတယ်မှန်ပါပါဗျာဟင်အဲ့တော့အိမ်ကြီးတွေဥပုပ်တွေများများရတယ်အဲဒီလာတွေများများရတယ်ဖြစ်မှာပေါ့ဟင် သူနေ့ကိုစားပြီးအိတ်တာအဲ့ဒါဒီလားရအောင်လဲတူပါမရပါဗျာဘာဘာဖြစ်လို့တုံးလဲခင်ဗျာဟင်ကိုနဲ့နှုတ်ပါနေလို့ပါဟင်အဲကိုနဲ့နှုတ်နဲ့လုံးနေပြီဗျာခင်ဗျာဟင်သူကဟိုတို့ဒီလားကကိုနဲ့နှုတ်နဲ့ကိုတာဝန်ယူရတယ်ဥပုပ်ကစိတ်ကိုတာဝန်ယူရတာမှန်ပါဗျာတာဝန်တစ်ခုရှိတယ်တောင်မဒီလားယူုံနေမလားဥပုပ်စောက်မလားနှခုံးမိတာဟင်ဟင်မင်းတို့ တိုင်းကိုရောနှုတ်ရောစိတ်ရောအကုန်လုံးကိုလုံမရမှာမဟုတ်ဘူးလားမှန်ပါပါဗျာသီလာရောဥပုရောယူမယ်ဆိုရင်ဟုတ်ကဲ့မှန်ပါပါအဲ့တော့ဒီဥပုဆိုဒီမှာအာယုံလုံနာကိုပြောတာဒီအဖြေလေးတစ်ခုသာမှတ်ထားလိုက်တော့မှန်ပါပါဗျာဟုတ်ကဲ့အာယုံလုံနာကိုဥပုလို့ခေါ်တယ်ဥပုဆောင်တယ်ဆိုတာအာယုံလေးနောက်ကိုမိမိစိတ်ပါမတော့အောင်တတိလေးအဆောင်ချထားတာကိုပြောတာအဲ့ဒါဥပုဆောင်မှန်ပါပါဗျာဟင်ဥပုဆောင်တယ်ဆိုတာအဲ့ဒါပြောတာ အဲ့တော့တို့ဒီနာကနေတန်ကြရင်လည်းနားရှိကြားမှာပဲကြားမှာပါဗျာတို့တော့ဘာတန်လဲလို့မစုံစမ်းနဲ့ပုတ်ကလားဗျာမှန်ပါပါဗျာစုံစမ်းရင်တို့စိတ်ကလေးအာရုံနောက်ပါသွားရင်ဥပုပ်ထွက်ပြီကဲဥပုပ်ပဲတော့ထွက်ကြမှာတော့ဥပုပ်ပဲတော့ထွက်ကြမှာတော့အာယုံတော်တိုင်းတိုင်းနဲ့အချိန်ထွက်တော့ပါပါဗျာအေးအဲ့တော့ကဲခင်ဗျားတို့ဟင်ပဲတော့ထွက်မှာတိုင်းဥပုပ်နှစ်ပြင်ကအာယုံတက်မှာလားဒီကနေ့ပဲထွက်တော့မှာလားအခုပဲထွက်နေပလား ပြမရမှာဗျဟင်ဟင်ဥပုဘယ်တော့ထွက်မလဲခဲမေးလို့မရတော့ဟင်အဲအဲ့ဒါကောင်းဆုံးပဲအဲ့ဒါကောင်းဆုံးပဲဤသွားတာပဲဟုတ်တယ်ဟင်အဲ့ဒါကောင်းဆုံးဗျဟင်ဟင်အဲ့တို့စိတ်တခါတတိတခါလွတ်သွားလို့စိတ်တခါထွက်သွားရင်ဥပုထွက်တာတင်တယ်ဟေးမှန်ပါပါဗျာအေးအဲ့ဒါကြကြတတိတာဟင် ပြီးတော့ဥပုသ်ဆောင်တာဘယ်လောက်ဆောင်မှာတော့ဘယ်လောက်ဆောင်မှာတို့တည့်ရပြောတာမဟုတ်လားတို့ဥပုဒေရဆောင်မဟေးဒီလိုပြောတာဖြစ်တယ်မှန်ပါပါဗျာတမနဲ့တမနဲ့ဆောင်မယ်ပြောတာလားတည့်ရဆောင်ပါပြောတာပါဗျာတည့်ရဆိုတာဘယ်နှစ်နာရီတော့24နာရီပါဗျာဒါရင်ဒီကနေ့7နာရီကယူရင်ဘယ်ထိယူဆောင်ပါမလဲ7နာရီ7နာရီရှိပါဗျာအဲ့ဒါမှ24နာရီမှန်ပါတည့်ရပြီမှာအဲ့တော့တို့ဆောင်လို့ဆောင်နေဆိုရင်ဘယ်ချိန်ကိုဒီတတိကိုလွှတ်လိုက်တယ် နာရီလောက်ပါဗျာဟုတ်ဘူးလေဒီလိုကပြောမနဲ့၄နာရီလောက်သူတို့တာပါဗျာဟာအာယုန်တက်ထာနဲ့မှန်လားပါဗျာဟုတ်ကလားမှန်လားပါဗျာအာယုန်တက်ထာနဲ့ဥပုံထွက်ပြီဆိုဟုတ်ကလားမှန်လားပါဗျာအဲ့ဒါပြတရေပြေးလာဗျာမပြေးပါဗျာခင်ဗျားတို့ပြောတော့ဟောဘယ်လိုပြောတော့၄နာရီမှာပြေးဟုတ်ပြီလေပြောတော့တရေပြောတာလေကဲတကယ်ဆောင်တော့မနဲ့၄နာရီထွက်လာတာဘယ်မလို့ညပြေးပါဘူးပြေးပါဟုတ်ဗျာဟင် ဟောပြောတော့လေတို့တရေဥပုတ်တရေရပါဟိဥပုတ်တရေရပါဟိဒီလိုပြောရတယ်မှန်ပါပါဗျာဟိဘယ်မှာရတို့တို့များဥပုတ်ဟင်ဥဥပုတ်ဘယ်မှာတရေပြေတို့တို့များတို့မပြေပါဗျာပြေဘူးဗျာဟင်ပြီးတော့နေကြီးနေကာတွေရောဒီအာယုံလေးဟိုလုံအောင်ကိုတို့စောင့်နေရမှာတင်တယ်ဟိမှန်ပါပါဗျာဟိနာကတန်းကြလဲတတိလေးနဲ့စောင့်ရမှာမှန်ပါပါနှာခေါင်းကနာရလဲတတိလေးနဲ့ဟိအနာနောက်ဘိုးတဲ့တို့စိတ်ပါမသွားဘူးဟိတကယ်လို့တို့ အနတ်နောက်ကနေပြီးပါလာတာလေးကိုဒါကဘာနာမယ်ညာနာမယ်လို့ခွဲခြားသိခေါ်မှာပေါ့လေမှန်ပါပါသွေးစိတ်ကလေးပေါ်လာရင်လည်းကောင်းဤသူသည်ဝင်လာမှာပဲအဲ့ဒီမှတ်ချက်ဝင်လာရင်ကြိုက်ဤမကြိုက်ဘူးဝင်မှာပဲဝင်ပါပါဒီလိုဆိုလဲတို့ဒီနှာခေါင်းတကားမလုံတဲ့အတွက်အဲ့ဒီကနေဒီစိတ်ကလေးကိုကိလေသာဝင်ကတ်တဲ့အတွက်ဒီစိတ်ကလေးဒီကိလေသာနဲ့မကင်းတော့ဘူးဟင်ပြီးတော့စိတ်ကလေးဒီမထိတ်သုံးတော့ဘူးမငြိမ်သက်တော့ဘူးဟင် အဲ့ဒီမှာလည်းတတိလေးနဲ့တို့မှတ်နေရမှာတင်လေဟိမှန်ပါပါဗျာစားတော့ဟောဟိစားလည်းမှတ်ရမှာပါဗျာဟိအဲ့မမှတ်လို့ရှိရင်အာယုနောက်ပါသွားတယ်ဒါကပါဟိညာဟိဆိုတဲ့အမီဒီတတ်မှတ်လိုက်လို့ရှိရင်နောက်ကမှတ်ချက်ကကောင်းဤဆိုသည်မှတ်ချက်ပေါ်လာမှာတင်လေဟိမှန်ပါပါဗျာဟိအဲ့ဒီတည်းကတို့အာယုနောက်ပါသွားမှာမဟုတ်ဘူးလားမှန်ပါပါဗျာအဲ့တော့တို့တတိလေးအဲ့ဒီမှာလည်းအမျက်စောင့်နေရမှာတင်လေဟိမှန်ပါပါဗျာဟိသွားတော့လာတော့ထီတော့တွေ့တော့ဟောမှန်ပါပါဗျာဆက်ဆောင်မှာအမြဲကိုဒါမှအပမဒိနာသံပါရိတာပြောတာတယ် မှန်ပါပါဗျာမမေ့မလျော့မပေါ့မစားတော့တတိနဲ့နေကြဆိုတာဟင်ဆရာတကားပေါ့ကိုတတိလေးစောင့်ချပြီးတော့တို့အာယုံနဲ့တွေ့တဲ့နေရာနေကြလို့ဒီလိုပြောတာတင်တယ်ဟိမှန်ပါပါဗျာအဲ့တော့နေကြတော့ဟင်စားပြီးတောက်ပြီးတော့ပါလို့တော့အိတ်တာပါဗျာအိယာကနိုးတော့ပါလို့တော့စကားထိုင်ပြောလိုက်ပါမှန်ပါပါဟင်အချိန်မကုန်တာဒီစကားပြောမှာပေါ့မှန်ပါပါဟုတ်ကလားဗျာမှန်ပါပါအဲအချိန်မကုန်တော့စကားပြောတခါတည်းကိုရော ကိုယ်စီကလေးသူ့စီကိုအာယုံပြုပြောနာမဟုတ်လားမှန်ပါပါသူရောကိုယ်စီအာယုံပြုပြောနာမဟုတ်လားမှန်ပါပါအေးအဲ့ဒါပြောပြီးပြီးသွားတာဗျာဘယ်မှာတော့ရောက်ဘူးဆောင်မဆောက်ပါဗျာဟင်ကိုအဲ့ဒါကိုတောရွာတရွာကကြားခဲ့ဘူးတာလေးပေါ်ဟဲ့ပြောဆိုပဲဟိုဖွားဦးတွေဖေးရမှာထိုင်ပြီးတော့ဟိုခွေးကောင်းကြောင်းကြောသူတို့ခွေးကောင်းတာဟင်သမင်းတောင်ကောင်းကောင်းမစားဘူးတဲ့တော်နေသမင်းစားမယ်ကြာ ဟိုကဧည့်သည်ဝင်လာကြိုက်ပြီးပြီကိုခွေးရဒါမှမဟုတ်သူခွေးကိုတော့ကြိုက်ပုံလို့မဲ့ထားအဲ့တယောက်ကလည်းမခံဩတော်ခွေးရအိမ်တော့တာကြိုက်တာကျုပ်ခွေးကြတော့လမ်းတောင်ထွက်ထွက်ကြိုက်လုံးလို့ကိုဟင်သူ့ကြတော့မိုက်ခဲလို့ကိုမဲ့ထားရတယ်တယောက်ကပြောတယ်ဗျာဟုတ်ကဲ့ဗျာဟောနောက်တယောက်ကအားကြမခံဩတော်ခွေးကကိုယ်ရွာလောက်ကြိုက်ဒါကျုပ်ခွေးကဟိုတခြားရွာပါသွားတယ်တခြားရွာလည်းကြိုက်လို့ကျုပ်ကျော်ခဲ့ရတာလည်းမနေဘူးဟုတ်ကဲ့ ကြောင့်မို့သူ့နာမည်ကြတော့ညိုတုတ်လို့ခေါ်တယ်လို့အဲ့ဒါပဲပြောနေကြမှန်ပါပါနေရှိအဲ့တော့ချိန်ကူးတော့ပြန်လာနေကြဒီကနေ့တော့အောင်မီတော့ရပြီတော့တရက်တော့ဥပုပ်ကိုသင်းသင်းကျဲကျဲတော့နေဆိုပဲဟင်အဲ့တော့ကြောကဖော်နေတဲ့ကလေးလေးကရည်တဲ့ဟီဟီလို့ရည်ရတယ်ဗျာအဲ့တော့ဖွားဦးတွေကဟင်ဥပုပ်တွေကိုကလေးကပြောင်းအောင်ဆောင်ရမလားလို့သိဆိုးတယ်ဗျာဟင်ဖုန်းကြီးသွားတိုင်တယ်ဗျာ ဟင်အဲ့တော့ရှင်ဘုရားเจ้าသားကတပည့်တော်တို့ဥပုပ်တယ်တွေကိုအဲ့လိုရည်တယ်ဟင်ဥပုပ်တယ်တွေကိုဟင်ပြောင်းလဲလောင်တဲ့အလုပ်ကိုလုပ်တယ်အဲ့တော့ရှင်ဘုရားเจ้าသားကိုထုံးမပါလို့သွားလျှောက်တယ်ဗျာအဲ့ဟိုဘုန်းကြီးကလာခဲ့ဒီကောင်မိုက်တဲ့ကောင်ဥပုပ်တယ်တွေကိုသူတို့ကလို့မင်းဘာလို့လို့ပါလို့တော့မေးဟင်သူတို့ကတနေ့လုံးခွေးစကားတွေပြောနေတာဖျားဟင်ဟင် အဲ့တော့ခွေးစကားပြောမှဆိုတော့ဥပုဒ္ဒေကခံယူမှာမလားခံယူပါဘူးဗျာဤပေါ်ပြပဲခံယူလို့ဥပုဒ္ဒေကြပြီးခွေးစကားပြောတယ်ဆိုတော့ဟင်အဲ့တော့ငါတို့ဘာလို့ခွေးစကားပြောရမလဲဆိုတော့ဘသူကဘယ်လိုပြောတာဖေရဘသူကဘယ်လိုပြောတာဖေရဘသူကဘယ်လိုပြောတာဖေရဆိုသူကကိုယ်ငုံပြောပြတာဗျာဟင်အဲ့တော့ဘုန်းကြီးကနင်တို့ကလည်းနင်တို့ပဲလို့ဆိုတယ်ဟုတ်ကလားအခုတော့နင်တို့ကလည်းနင်တို့ပဲနေမှာပါမှန်ပါပါဟင်ဟင် အဲ့ဒါတို့ဥပုပ်ဘယ်လိုလုပ်ရမလို့မရပါဗျာအဲ့ဒါလာကြတာတော့ဥပုပ်တောင်းရင်လို့လာတာသိကြတယ်မှန်ပါပါဗျာဘုရားဥပုပ်ကြောင့်မသိတဲ့အတွက်ခင်ဗျားတို့ဥပုပ်ရမသွားဘူးမှန်ပါပါဗျာမသိဘယ်လိုလုပ်လို့မထုံးကွမသိရမလုံးမလုံးတော့အေးပြီးမှာဟဲ့မှန်ပါပါဗျာအဲ့တော့မိယိုးဖလာတိုင်းဥပုပ်ဆောင်မယ်ဥပုပ်ဆောင်မယ်ဒါနဲ့မပြီးပါနဲ့ဥပုပ်ဘယ်လိုဆောင်ရမလဲဒါအမြဲတမ်းဥပုပ်ရဲ့အကြောင်းကိုလေ့လာပါမှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါဗျာ ဒီအဲ့လိုကိုတို့အပမာရတတိနဲ့တို့ဒီကနေ့အတွက်ကိုစိတ်ကလေးအစင်းအာယုံပေါ်လိုက်လို့အဲ့ဒီနောက်ကိုလိုက်သွားရင်တတိလေးကဆိုင်ရာတကားပေါက်ကနေအထင်းကြောင်းထားရတယ်ဟင်စိတ်ကလေးဟိုနားပေါက်ရောက်သွားရင်စိတ်ကလေးနှာခေါင်းပဲပြေးသွားရင်စိတ်ကလေးပစားပဲပြေးသွားရင်စိတ်ကလေးခြေလက်ပဲပြေးသွားရင်ပြေးသွားတဲ့ဘက်ကိုတတိလေးဆောင်ချဆောင်ချထားပြီးဒီကနေ့ထင်းရကြောင်းပါမှာမှန်ပါပါဘုရားတောင်းပဲသွားမလဲမေးရင် ကြောင်းသွားမယ်ဒီလိုပြောတာတင်တယ်ဟဲ့မှန်ပါပါအဲ့တော့ကြောင်းကြတော့ကြောင်းလားမကြောင်းပါဗျာကြောင်းပါဗျာဘယ်လိုပြောတော့ပယ်သွားမလို့လို့ဆိုတော့ကြောင်းသွားမှလို့ပြောတာပါကြောင်းကြတော့ကြောင်းလားမကြောင်းပါဘူးဟုတ်ငါခင်ဗျားတို့ပြောတာပဲကြောင်းသွားမယ်လို့ဟင်ပြောကြောင်းပါဗျာအာသူတို့ကဘယ်လိုလုပ်ကြမလဲခင်ဗျားကြောပြောဟင်အပြောကြောင်းနေဟင်အဟုတ်ကြောင်းနိုင်နေမှာပါဗျာဒါတွေဟင်အပြောကြောင်းလားအဟုတ်ကြောင်းလား ဥပမလားဗျာခင်ဗျာဒုက္ခတွေထင်သေးလို့ပြောကြောင်းနေခင်ဗျာဟင်ဘယ်လှုပ်တော့ပါဘူးလားဗျာဟင်အဲ့တော့တော့ဘယ်သွားမလို့လို့ဒီနေ့မိရင်ဘယ်လိုပြောရတော့ကြောင်းသွားမှာလည်းပြောပါဗျာဟင်အဲ့ဘယ်ကပြန်လာကြတော့ဆိုရင်တော့ကြောင်းကပြန်လာတာပြောတာပါကြောင်းလားမကြောင်းပါလားဟုတ်ဗျာဟင်အပြောတော့လေကြောင်းသွားမှာဆိုကြောင်းကပြန်လာတာဆိုဟင်အဲ့တော့တို့နွားအုပ်တအုပ်ကိုတိုင်နဲ့ နွားကြောင်းလာပြီဒီနွားဦးတို့ကိုဒီကနေ့အတွက်ကိုကြက်ကြက်ကလေးကိုကောင်းကောင်းကြောက်နေတယ်လို့လေဒါဖြစ်လို့တော့မကြောက်ရလို့ရှိရင်သူများလဲရီယာရီသွားပြီးဒီနွားကခိုးစားရင်အယောပေးရမှာသို့လို့နွားကြောင်းလာပြီသူ့နွားအုပ်ကိုကြောင်းရတယ်ဟုတ်ကလားဗျာမှန်ပါပါအဲနွားကြောင်းလာပြီနွားအုပ်ကိုစကြဲငင်အောင်ကြောင်းတယ်လို့တို့ဒီကနေ့အတွက်လည်းစကြဲငင်အောင်ကြောင်းရမယ်မှန်ပါပါဟင်အဲဒါကြောင့်တို့ကြောင်းလို့ပြောတာဒီအပမာရတတိလေး အဲ့ဒါနွားကြောင်းသားကင်တဲ့ဒုံဟင်အဲ့ဒါနွားကြောင်းသားလက်ထဲကဒုံဗျဟင်အဲ့ဒါလေးနဲ့တို့စိတ်ကလေးကိုဒီကနေ့အတွက်ကိုထိန်ကြောင်နေရမယ်အာယုံနောက်ကိုပါမသွားဘူးအာယုံလုံရမယ်ဟုတ်ကဲ့အဲ့ဒါတို့တို့ဘယ်လိုဘယ်ကိုကြောင်းရမှာတော့ဆိုကြောင်းတရားတစ်ချက်ကိုလေတို့တန်ခါများကသီလတောင်းနိုင်တောင်းနိုင်ပြီးတယ်ထင်ပါဗျာပြပါဗျာတရဏဂုံသုံးပါးထင်တယ်မှန်ပါပါဗျာအဲ့ဒါတို့နေတိုင်းတော့ ဟိုသူများသိကြကြည့်တယ်ထင်တယ်ဟိမှန်ပါဗျာအဲအစဉ်အာယုံသာအာယုံအဲ့ဒီအာယုံ၅ပါးနောက်သူမဟုတ်သာအာယုံသမီးအာယုံမရအာယုံလင်းအာယုံအဲ့ဒီပဲနောက်ထင်တယ်မှန်ပါဗျာဒါနေတိုင်းနေတိုင်းနေတိုင်းရှိတဲ့စိတ်သူဒီကနေ့အတွက်တော့အဲ့ဒီအာယုံတွေဇာဖရာအာယုံတရားအာယုံတန်ခါအာယုံအဲ့ဒီဘက်ကိုပြောင်းကြောင်းအောင်ပါထင်တယ်မှန်ပါဗျာအဲ့ဒီစိတ်ချက်ထဲမှာဟင်ဒီစိတ်ချက်ထဲမှာတို့ကြောင်းရမယ်မှန်ပါဗျာဟင် ဒီစကြထဲကြောင်းမှာကဒုစိတ်ကလေးကဥပုပ်ဖြစ်မှာတင်တယ်ဟဲ့မှန်ပါဗျာဟင်ဖရာအာယုံတစ်ချက်ဟင်အရဟံလို့ပြုလိုက်လို့ရှိရင်တို့ရှိနေတဲ့ကိလေသာတွေထားကြွနိုင်လားငြိမ်သက်သွားလားငြိမ်သက်သွားပါဗျာဟင်တကယ်လို့မရအာယုံကိုအာယုံပြုလိုက်ရင်ဘယ်လိုနေလို့ထားကြွလာမှာပါဗျာဟုတ်ပါမလားမှန်ပါဗျာဒီတရားအာယုံတစ်ချက်ပြုအာယုံပြုလိုက်ရင်ပဲငြိမ်မလားထားမလားငြိမ်ပါပါဗျာအဲပါအာယုံပြုလိုက်ရင်ဒီပေါ်ခွဲအဲအဲ့တော့ဒီဒီနေ့အတွက်ကိုဥပုပ် ဆိုတဲ့စိတ်ကလေးစိတ်ငြိမ်မှုဆိုရင်စိတ်ကြပြောင်းမှရတော့မယ်မှန်ပါဗျာဒီရိစိတ်ကြနဲ့တော့ဒီမှာမငြိမ်မှာမဟုတ်တော့ဘူးငြိမ်ပါဗျာဟင်နွားမငြိမ်လို့အယောပေးကြရပေါင်းနဲ့များလာပြီများပါဗျာဟင်ဒီဘဝရောပေးနေရတာတွေကများပါဗျာနွားမငြိမ်လို့ထင်တယ်ဟိမှန်ပါဗျာအရင်ဘဝတွေကရောပေးကြရတာတွေကများပါဗျာအဲ့ဒါလည်းနွားမငြိမ်လို့ထင်တယ်မှန်ပါဗျာနောင်ရောပေးရအောင်ပါဟောမငြိမ်ပေးအောင်ပါဗျာဥပမာဟဲ့မှန်ပါဗျာဟင်ဟင် အဲနောင်နဲ့တို့ပေးရအောင်မမှန်ပါပါအဲညီအောင်မကြောက်နိုင်ရင်မှန်ပါပါအယောပေးရမယ်အဲ့တော့တို့ဒီကနေ့အတွက်ကလေးကိုအယောမပေးချင်ရင်တော့ကြောက်မှန်ပါပါဟင်မြင်နာမြင်နဲ့ရပ်သွားရမယ်မှန်ပါပါဗျာဟင်ဘသူပဲပါဆိုတော့အဲ့ဒီအတွေးထီဝင်ဝင်မရှိဘူးမှန်ပါပါဟင်အဲ့ဒီဘာလဲညာလဲတွေးဘူးမရှိစရာမှန်ပါပါစားတာလေးတောင်မယ်မနဲ့ကိုအစာစားတယ် သုံးတယ်ဆိုလို့ရှိရင်လှဲစာထိုးတဲ့ဥပမာနဲ့စားပါမှန်ပါဗျာလှဲများစာမထိုးရင်ဟိုတူတီအီနဲ့မြည်မတင်ဟိတ်တကြီးကြီးလေအဲ့တော့အစာထိုးလိုက်တော့ပဲနေတော့ဟိတ်ကြီးပါဗျာအေးအဲ့ဒီတိုင်းဒီတို့မနဲ့ကိုစားချိန်မှုစားမယ်ဆိုရင်အစာအိမ်မှာအစာမရှိလို့អော်တဲ့နေရာလေးကိုအာယုံပြုတော့မှန်ပါပါဟိုအစာတော့တော့ကိုအာယုံမလိုက်နဲ့မှန်ပါပါဟင်အာယုံလိုက်ရင်တစ်ချက်ကြက်သားဟိတ်ဆိုဘယ်လိုလုပ်လို့ ကြက်သားလို့ဆိုတရားဘယ်နဲ့တော့ကောင်းတယ်ဆိုတယ်ဝင်တော့မထင်နဲ့ဝင်ပါပါဗျာဟေးကြိုက်တယ်မကြိုက်တယ်ဝင်တော့မထင်နဲ့ဝင်ပါပါဗျာဒါကြီးကြက်သားဟိတခါဆိုရင်ဥပုတ်တခါမထွက်ဘူးလားဟုတ်ပါဗျာဥပမလားဟိတို့ပြောလို့နေမှာပါအေးမျက်ဖြင်ကမှထွက်မှာမဟုတ်ဘူးလားဟုတ်ပါဗျာဟုတ်ဗျာခဏဟိုအရင်တော့ကထွေရွှဲထွက်တင်ကပဲချိန်ထွက်တော့ထွေရွှဲထွက်တင်ကမနဲ့မှတင်ကတော့မသိလို့ထွက်ပါဗျာဟောဗျာဟင်ဟင်မသိလို့ထွက်တာမဟုတ်ဘူးအဲ့ဒါခင်ဗျာမသိလို့မထွက်တာနေမှာ တခုတိတော့ဟိုအာယုံတစ်ခါနောက်ပါသွားရင်တစ်ခါထွက်နေမှသိပြီသိပါဗျာအဲသိမှထွက်နေတာခုခင်ဗျမှန်ပါဗျာဟင်မသိမှထွက်တာမမဟုတ်ဘူးနဲ့ပါသွားပြီအဲ့တော့တို့ဒီကြက်ဟဲ့ဝဲဆိုတဲ့အတွင်းနောက်ကိုဝင်ခွင့်မရအောင်ဒီကနေ့မှားရမှာမှန်ပါပါဗျာအဲ့တော့ဒီနေရာမှာသူစရဏဂုံပွားပြီးသုံးလို့ကသုံးပါသုံးမို့ဒီဟာကိုဟင်းပတ်ကလေးကိုမြင်းမြင်းနဲ့မှတ်ချလိုက်ပါမှန်ပါပါကြက်ဆိုတာဝင်ခွင့်မရစေရဘူးမှန်ပါပါတို့ကြက်ပတ်စားရမယ်ထင်တယ်ဒီကနေ့ မှန်ပါပါဟင်နေတိုင်းကြက်ကိုတတ်မစားဘူးကြက်ကြက်ဆိုလဲဆွဲနဲ့စားနာဒါကြက်တတ်စားတာဟုတ်ကလားဟုတ်ပါဗျာဟဲ့ဒီကနေ့ကိုမြင်မြင်တယ်လို့မှလိုက်ရင်ဒါကြက်တတ်တာတင်နေဟဲ့မှန်ပါဗျာဟဲ့ဒီကနေ့တော့ကြက်တတ်စားမှာမှန်ပါဗျာဟင်နေတိုင်းတော့ဟိုအဟုတ်ကြက်တတ်မှာပေါ့ကွဒီကနေ့တော့အစွဲကြက်တတ်မှာတင်နေဟဲ့မှန်ပါဗျာဟင်ဟင်ကြားရင်ကြားရတာမှချလိုက်မှန်ပါဗျာနိုင်ရင်နိုင်ရတာမှချလိုက်ဟင်တကယ်လို့ရှင်းပတ်ကိုကင်ရင်စိတ်ပေါ်ရင်ကင်ရင်နေတာမှချလိုက်မှန်ပါဗျာကြက်ဆိုတာဝင်မရအောင်ဟင်နေနေတယ်ပေါ့ဖတ်ရင်ဖတ်တယ်ပေါ့ သို့မဟုတ်ခွင့်ရင်ခွင့်တော့သို့မဟုတ်ဝါရင်ဝါတော့မျိုးရင်မျိုးတော့ဒါမှရင်ကြက်ရှိသေးလားဟဲ့မရှိပါဘူးသွားပြီအဲ့ဒါအစွဲကိုတတ်တာလားအဲ့ဒီတွေကဒုစိတ်ပြီးဟိုချိုးတာတော့သုံးမှာပေါ့ကွကြက်မပါတော့ဘူးမှန်ပါပါဒီလိုဆိုစိတ်မငြိမ်သက်ဘူးလားဗျာငြိမ်သက်ပါဗျာအဲ့ဒါဥပုတောင်းတီလိုက်ပေးရင်ဒီတရဏဂုံကိုထပ်ထပ်ပေးတာမှန်ပါပါဟင်ဒါနေ့စားတဲ့ဟာကိုပြောတာအိုတို့မနေ့ကသူ့အချိန်လေးအတွင်းကိုစားတာကိုပြောတာ ညနေကြတော့တို့သမင်းစားမှာမဟုတ်ဘူးရေတောက်ထားတော့အလွန်အေးတာပဲအလွန်ကောင်းတာပဲဆိုပြီးအရသာခါအာယုံခံပေါက်လို့ရှိရင်ဥပုမထွက်နိုင်ဘူးလားမှန်ပါပါဘယ်ဥပုထွက်တာပဲဟုတ်ကဲ့ဟဲ့မှန်ပါပါအဲ့တို့ကသမင်းစားမှထွက်တယ်လို့ထင်နေတာဟဲ့မှန်ပါပါဗျာရေပေါက်လို့အဲ့ဒီနောက်ကိုအာယုံခံပေါက်ရင်တို့ဥပုထွက်နေပြီဟုတ်ကဲ့ဟဲ့မှန်ပါပါအဲ့တော့ညနေကိုရေပေါက်တာပဲဖြစ်ဖြစ် အရေးနဲ့လာတူတဲ့တာမယာရေးတောက်တော့ဖြောရေးတောက်တော့ဥပုသေတို့သုံးပါမဟာလေမှန်ပါအဲ့ဒါကြတော့တို့အနာဆေးလူတဲ့ဥပမာနဲ့သုံးပါတဲ့အနာများကိုတို့ဆေးမလူလို့ရှိရင်တဖြည်းဖြည်းတက်နေမှတင်လေဟဲ့တက်ပါဗျာအဲ့ဒါစားနေကြချိန်လေးမစားရင်လည်းဒီအစာအိတ်ကလေးကတဖြည်းဖြည်းတက်နေတတ်ပါတယ်မှန်ပါပါဗျာအဲ့ဒါလေးကြတော့တို့အဲ့ဒီတဖြည်းဖြည်းတက်နေတဲ့နေရာလေးကိုတတိလေးပို့ပြီးတော့သုံးရမယ်တဲ့ဟိုတာမယာရေးနောက်ကိုအာရုံပါသွားပြီထွက်တော့မယ် မှန်ပါဗျာမှန်ပါဗျာအာယုံအရာနောက်လိုက်ပါရင်လေမှန်ပါပါအဲ့ထက်မဲ့အဲ့မျက်ဖြင်က၄နိုင်မှတို့မဟုတ်မျက်ဖြင်ကတို့ဂတိခံတိုင်းဆိုတော့၈နိုင်ထင်တယ်မှန်ပါပါမျက်ဖြင်က၈နိုင်ထိဒီအပမာရတတိနဲ့ဟိုဥပုဂ္ဂိုလ်မထွက်အောင်စောင့်ရမယ်ဆိုလို့ရှိရင်တို့ညနေတဲ့ဘာတုံတုံဟိုအချိုးအာယုံနောက်ဝင်ပါဘူးအချင်းအာယုံနောက်မပါဘူးဒီဖြင့်လေအေးတဲ့အာယုံနောက်မပါဘူးဟင်တို့အဲ့လိုကိုစောင့်ရမှာဗျမှန်ပါပါ ကဲဒီကနေ့တည်းရဲ့အဲ့ဒီတရဏဂုံနဲ့အပမာရတတိနဲ့မမရဘူးမလျှော့ရဘူးမပေါ်ရဘူးမဆာရဘူးအဲ့ဒီစောင့်ရမယ်ကဲစောင့်နိုင်မှာစောင့်စောင့်ပါဗျာဘုံမဲအာမဘန်ဒီဆိုတွေကမေ့သွားတာဒီမှာဟင်ဘယ်နဲ့တော့အာမဘန်ဒီဆိုတွေကမေ့ပြီးတင်တယ်တော်လေးကြတော့ဟိုဘက်နဲ့ဒီဘက်နဲ့စကားထားပြောတော့ဘယ်နဲ့တော့ခွေခွေစကားရောပြောအောင်မှာတင်ပြောအောင်ပါဗျာဟင်ခွေစကားရောပြောအောင်ပါဗျာဟင်ဟင် အဲခွေးစကားလည်းပြောပြောကြအောင်မထမအဲ့ဒီတည်းကလွတ်တော်မှထင်တယ်လွတ်ပါပါဒီလိုတော့ပြောရဘူးအဲ့တော့တို့ဒီစိတ်ဖိတ်ရင်ရင်ကိုယ်ပါစိတ်ညင်ရတယ်အဲ့တော့အသင်အာယုံအာယုံနဲ့လွတ်တဲ့နေရာလေးကိုရှေ့ခေဥပုသေများကတော့တခြားတနေရာတွေသွားပြီးနေရတယ်ဒီနေ့အတွက်ဟင်အဲ့တော့ဥပုဆောင်ဥပုဆောင်နဲ့နေတို့လာကန်တရနေ့ကခုနှစ်ရက်နေ့ဒီဒီစိတ်တွေနဲ့ပဲတို့နေရတယ်ထင်တယ်မှန်ပါပါဗျာ ဟင်ပါစိတ်သမီးစိတ်လင်းစိတ်ပစ္စည်းစိတ်ဘဝဝန်တာလေးကိုရှာဖို့သို့မဟုတ်ဘဝအတငွေဝမ်းကြောင်းလေးတက်တောင့်တက်တာဖြစ်ဖို့သို့မဟုတ်စိတ်ချလက်ချအာယုခံစားဖို့လုပ်ကြရတာခုနှစ်ရဲ့အဲ့ဒီမှာဒီတို့ကြိုက်စိတ်နဲ့မုံစိတ်ဒီနှစ်ခုနဲ့ပဲတို့လုပ်ကြရတာတဲ့ဟဲ့မှန်ပါဗျာသို့မဟုတ်ကြိုက်စိတ်နဲ့မခံရင်စိတ်နဲ့ဒီနှစ်ခုနဲ့လုပ်ရတာတဲ့ဟဲ့မှန်ပါဗျာဒီဘက်ကကြိုက်စိတ်ပေါ်တယ်ဒီဘက်ကမရရအောင်မခံရင်စိတ်နဲ့လုပ်ရမယ်ဟုတ်ကဲ့မှန်ပါဗျာအဲဒီကမခံရင်စိတ်နဲ့လုပ်လို့ရလာတယ်ဒီကကြိုက်စိတ်ထပ်ပေါ်ရမယ် ဒါနဲ့လို့ရတာတင်တယ်ဟိမှန်ပါပါတကယ်လို့အဲ့ဒီစိတ်ဒီများလာလို့ရှိရင်သေခါနိညာကြိုက်စိတ်အာကြည့်ရင်တို့ပြိတာပုံသွားရမယ်မှန်ပါပါဟိကြိတ်တာကတို့မခေါ်ဘူးတို့တည်းရှိတဲ့ကြိုက်စိတ်ကပို့မယ်မှန်ပါပါတို့သာတော့ခင်မင်စိတ်ပေါ့ကွယ်ဟင်ဆက်မဲ့ဖြစ်ဖြစ်တက်ရှိဖြစ်ဖြစ်အဲ့ဒါတွေကိုခင်မင်စိတ်အာကြည့်နေအဲ့ဒီခင်မင်ကိုကြိုက်တာလေးတခုတွေးနေတော့ပြင်အဲ့ဒီနေရာတန်းသွားရမှာမှန်ပါပါ ဟိတတိလွတ်နေလို့တွေးမိနေရင်လေမှန်ပါပါအဲ့ဒီချိန်သက်ထွက်အဲ့ဒီအမြသွားမှာမှန်ပါဗျာဟုတ်ကလားမှန်ပါပါသွားမယ်အဲ့တကယ်လို့ဒီကနိကာလကိုမခံရစီကလေးပေါ့ကိုဝေဒနာပေါ်ဖြစ်စေကိုမိသားစုပေါ်ဖြစ်စေသုံးမပါဝန်းကျင်ပေါ်ဖြစ်စေအဲ့ဒီမခံရစီကလေးနှလုံးမသားစီကလေးရှိနေတုံးကိုတို့ပြီးသွားရင်သွားငရေငရေကတော့မခေါ်ဟင်သူလည်းရှိတယ်အဲ့ဒီနှလုံးမသားစိတ်ကပို့မှာမှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါ တကယ်လို့အဲ့ဒီဟိုဒေါသစိတ်ကအာကောင်းနေသူဆွဲရတော့ပါသွားမှာပေါ့ဟုတ်ကလားဒီနှစ်ခုဘာကြောင့်ပေါ်တယ်လဲခုနကအမိဒီညောင်းထင်တယ်ဟိမှန်ပါပါအေးအတာကျဲဟေးဝဲဟေးငါဟေးနွားဟေးဒါကဘသူဟေးဘဲဝါဟေးအဲအဲ့ဒီအမိဒီစိတ်ကဟင်အဲ့ဒီအမိဒီစိတ်ပေါ်မှာပဲတို့ကောင်းဤဆိုပြီးဆိုမှတ်ချက်ပါတာထင်တယ်ဟိမှန်ပါပါဗျာအဲ့ဒီဒါကတော့ကြက်ဖဲဝက်ဖဲအဲ့ဒီတခုပေါ့ကွယ်အမိဒီတွေးတခုကိုတွေးနေတုံပေးရင်အဲ့ဒီတွေးတဲ့နေရာကြက်တွေး ကြက်သေးပဲရောက်မယ်မှန်ပါဗျာသိစာပုံလေမှန်ပါဗျာဝက်ကိုတွေးနေနေဝက်သေးရောက်မယ်အင်းလို့ကြက်ကိုကြည့်နေတော့ကြက်ဆိုတဲ့အပိနဲ့ဖြစ်မလားကြက်ဖြစ်မှာဒါမို့သားနဲ့သူနေဖြစ်တဲ့အိမ်ကောင်ဖြစ်မလားပေါ်ကဖြစ်မှာအဲ့ဒါတို့ဖြစ်မယ်အဲ့ဒါတို့တိရစ္ဆာန်ကတို့ကိုခေါ်မှာမဟုတ်ဘူးတို့တည်းရှိတဲ့အဲ့ဒီအမိတင်စိတ်ကခေါ်မှာမှန်ပါဗျာဟင်အဲ့ဒါတိရစ္ဆာန်ကဖြစ်ချင်ညာလားဖြစ်ချင်ပါဘူးဖြစ်ချင်ဘူး ဟောရှိနေတာတွေပဲဖြစ်ခြင်းလို့ဖြစ်တာမဟုတ်တို့လိုပဲမိမိရင်းနေလို့ဖြစ်တာဟင်ဒီတီရာလေးအစွဲကြီးရပါသွားတာတဲ့ဟဲ့မှန်ပါပါဆိုတော့အဲ့ဒီအစွဲမကြီးရအောင်ခုနှစ်ရလုံးလုံးတင်နေကြည့်ဖို့တို့ဒီနေ့တရထဲနဲ့ကြည့်အောင်ကြည့်ရမှန်ပါပါဟုတ်ကဲ့မှန်ပါပါအဲမချင်လို့အားကြီးရင်တို့ကိုယ်ရမြောက်ပါသွားရင်ဥပမာဒုတဲ့အားကောင်းသွားမှာပေါ့မှန်ပါပါဒါမှမဟုတ်လာပြီးနေတခါဖြစ်တယ်မှန်ပါဟင်ခုနှစ်ရတင်နေကြည့်ဖို့တရထဲနဲ့ တက္ကနာတိနေပြီးရင်တရနေ့ကြရင်တို့ရွာတော့ရောက်တာနဲ့သူတို့နဲ့တန်ပေါအောင်မထင်လဲမှန်ပါပါဟင်ဒီအာယုံကရင်ဒီဒီရတော့ဘာမှပဲအဲ့တော့တို့ရှေ့နေ့ကြတစ်ခါထင်ဟဲ့မှန်ပါပါတက္ကကိုကိုယ်နေ့ကိုတို့တစ်ခါပြန်ပြီးရွာတော့ရောက်ပြီးဒီစိတ်တွေနဲ့လည်းလောက်အောင်မထင်လဲမှန်ပါပါဒီစိတ်မပါဘဲနဲ့ရွာစီစဉ်ကရှာလို့ရသလားမရပါဘူးဟင်လူကြီးအာကြီးမှရွာစီစဉ်ကဖြစ်တယ်မှန်ပါပါဟင်မခံရသေးအာကြီးမှရွာစီစဉ်ကရတယ်ဟင်အဲ့အမိဒီစိတ်ကလေးကကောင်းချင်တဲ့စိတ်ပေါ်မှတို့ ဟိုရွာစိစိကရှာလို့ရတယ်မှန်ပါဗျာအဲ့တော့သူတို့နဲ့ကြီးတဲ့ပေါင်းနေလို့ရှိရင်တို့ဟိုအာကြီးမှာဆိုလို့ဟိုလှနောက်ကိုပါသွားမှာဆိုလို့ဒီကနေ့ထပ်ချတာတယ်လေမှန်ပါဗျာမယုံမယုံလာတော့ဒီအဆွဲပါမသွားအောင်ထင်တယ်မှန်ပါဗျာဆရာတို့တလားလေတို့အဲ့ဒီဆွဲစိတ်ကို၄ပိုင်းပိုင်းလာလား၄ပိုင်းပိုင်းတော့အဲ့တော့တစ်နှစ်လေ48ပိုင်းထင်တယ်ဟဲ့မှန်ပါဗျာဆယ်နှစ်လားဆိုလေမှန်ပါဗျာအဲ့ဒါတောင်မဲ့ဒီဘက်ကအားကောင်းနေဟိုဘက်နှစ်ကိုပါမှာဆိုလို့သေးကြဆိုတော့ကြာ၄ရက်ထင်တယ်ဟဲ့ မှန်ပါပါထပ်တော့ချားရတယ်အားနေအောင်လို့ဒါမှကိုသွားခြင်းနဲ့လမ်းလေးကိုဖရာသားသမီးပဲကွယ်ထက်တောင်းသွားမှာပေါ့မှန်ပါပါဟင်ဒီအစွဲမရှိမှကိုသွားခြင်းနဲ့နေရာပိုးလို့သာကိုစားရမယ်ကိုဆောက်တည်ထားတဲ့သီလရှိတဲ့ပုံကိုဆောက်တည်ထားတဲ့ဒါနရှိရာပုံသွားမှာမဟုတ်ဘူးလားအစွဲမရှိမှတို့လုံးလုံးကျွတ်ကျွတ်တက်နိုင်တယ်ဟုတ်ကလားဟဲ့ဒါမို့တို့ဒီကနေ့စောင့်လာဆိုရင်ဒီဘက်လာတဲ့ကရှိတဲ့ ခုနဆွဲရည်ပြီးဟိုနေုံလားဘက်ကိုမပါအောင်လို့ထင်တယ်ဗျာမှန်ပါပါအဲ့တော့သူဒီကနေ့ဆိုရင်တော့နှစ်ထပ်ထင်တယ်ဟေ့မှန်ပါပါဗျာဟင်ဟိုကိုကိုရနေရနေပြီးတင်တဲ့ဟာကိုလည်းဒီကနေ့လက်သတတမှာထင်တယ်မှန်ပါပါဗျာဟိုလာသန်တရက်ကနေပြီးဒီလာဝယ်အတွင်းတင်တဲ့ဟာကိုလည်းဒီနေ့နှခမ်းတတမှာမှန်ပါပါဗျာအဲ့တော့ဒီလိုလေးနေုံနဲ့အဲ့ဒီဟာတွေကလွတ်မလားမလွတ်ပါဘူးဟိုဘော်လေးလုံုံနဲ့ရမလားမရပါဘူး အဲ့တော့တို့ဒီကနေ့အတွက်ကိုဟိုဝိကာလဘောဓနာသိခါဘုဒ္ဓတို့ထင်မှန်ပါဗျာဒီတိုင်းတော့၅ပါးထင်လေမှန်ပါပါတို့ဒီကနေ့ကတဘုဒ္ဓရတယ်လားအဲ့တော့ဝိကာလဆိုတာပါဠိလိုပမာလိုဝိဆိုတာကင်းကာလကချိန်အစာကင်းရမယ်ချိန်သို့မဟုတ်အာရုံကင်းရမယ်ချိန်ဟုတ်ပါမှန်ပါဗျာဟင်အဲ့ဒါတို့ဆယ်နှစ်နာရီကနေပြီးနှစ်ပြင်ကအာရုံတက်ထိထင်တယ်မှန်ပါဗျာ၅နာရီထားပါတော့၅နာရီထလောက် အဲ့ဒါဘာကင်းရမယ်ချိတ်အာရုံလေးရမယ်ချိတ်မှန်ပါဗျာဟုတ်ကလားဟိမှန်ပါဗျာကိုဒီတို့မနဲ့9နာရီကနေပြီး7နာရီတွင်းကတော့ဒီချက်မှုပြုတ်မှုတွေနဲ့အာရုံနဲ့ကင်းနေမှာမှာဟိမကင်းနိုင်ပါဘူးအဲ့ဒါတော့တတိလေးမလွတ်ရုံစစ်နဲ့ပြောရင်တော့သူ့ကိုခံစိတ်ဖြစ်နေတော့သွားရမယ်ဟင်မှန်ပါဗျာသူ့နေ့7နာရီကနေ့ပြင်ကမနဲ့9နာရီကြတော့သူ့ထိုးစိတ်ထင်တယ်ဟိဟုတ်တယ်ပါဗျာသူထဲမှာဆွဲနေတာတွေအကုန်လုံးသူ့ပွားရာကပါပါရာကနဲ့ နေရတာတဲ့အောင်လို့ရမှာဒီနေ့အဲ့ဒါကကိုယ်စီဒါမှမဟုတ်သူ့ကိုဝိကာလဝိအာယုံကင်းရမယ်ကာလအချိန်လို့တတ်မှတ်ဝိအထူးကာလချိန်အထူးချိန်ဖြစ်တတ်မှတ်တယ်နေ့ခဏနာရီကနေ့ထင်9မိနစ်9နာရီထိအိမ်မနေတက်ရမှာမှန်ပါပါကောင်းမှုဝိကာလညာတာဘာလို့မစားရလဲဆိုအဲ့အင်းလဲအောင်လို့ဟင်ဒီစာဝင်သွားရင်ညကြရင်အိတ်ချမှာပေါ့ဒီစာတတိက ဟိုခန္ဓာကိုယ်ထဲရောက်နေပြီမွှင်းကြီးပေါက်တွေကပိတ်နေပြီဆိုရင်သူ့ရှိနေတဲ့အထဲထဲကအပူပုတ်ဒီခေါင်းသွားထိုးမှာပေါ့သိချင်တာအဲ့ဒီအပူပုတ်တောင်ထိုးတာအဲ့တော့ဒီနေ့ကအပူပုတ်နည်းအောင်လို့ညတာပါအဲ့အိမ်နည်းအောင်လို့ဟုတ်ဟဲ့မှန်ပါဗျာဒီနေ့အတွက်အပြမသားတွေသိထားဖို့ယူတဲ့အတွက်ဒီရာသဒနာကိုညနေစားလို့ရှိရင်ຢာကထားကြရင်ကိုယ်နာရှိတဲ့ကာမပိုင်းနဲ့ကာမပိုင်းမရပေါ်ကိုပြင်းမာလို့ဒီပေါ်မှာပေါ့ဒီလိုဆိုညှိုးသွားမှာပေါ့ဥပုပ် တောင်းတယ်အပြမတာရီဆိုတဲ့ဟိုမမြတ်သောမေတုံကျင့်ကိုစိတ်နဲ့တောင်မပြမမေ့အောင်လို့ဇာတဒနာကိုပယ်ထားရတယ်။ကျန်တဲ့ဒနာကဇာတဒနာမေပြီးတော့ဖြစ်မှာမဟုတ်ဘူးလား။မှန်ပါပါ။ကြောက်တို့ဒီနေ့အတွက်ကို7နာရီကမျက်ဖြင့်က9နာရီအတွင်းကိုအထူးချိန်ဖြစ်နေတမမယ်ဆိုတော့ကိစ္စနေအောင်ထင်တယ်ဟဲ့။မှန်ပါပါ။ညနေချရမယ်ဆိုလို့ချင်းချက်ဖို့ပြုတ်ဖို့စီမံမှုတွေရှိတယ်။ရှိပါဗျာ။စာဖို့ရာအပြင်းစင်းလေးရှိဆိုရင်တို့ခုနထိုးစစ်ကမဖြစ်နိုင်တော့ဘူးခံစစ်ဖြစ်သွားမှာပေါ့။မှန်ပါပါဗျာ။အဲ့တော့တလာလုံးလုံးတင်တဲ့ကျွေး တို့မို့ဒီတပတ်တင်နဲ့ကျွေးနှစ်ထပ်ဖတ်ရမှာဒီကနေ့မှန်ပါပါနှယုံလာတဲ့ကိုပါမတော့အောင်မှန်ပါပါဗျာဟင်အဲ့လိုလုပ်ရမှာမှန်ပါဗျာတောင်းတို့ဒီကနေ့အတွက်ကိုအထူးအားထုတ်ရမယ်မအိတ်မနေအိတ်ချင်ရမှာလားအေးအဲ့လိုလုပ်ရမှာလားကုတူဥပုဒ်ဒီစောင်းလာတာဘယ်နှချိန်ရှိသွားတော့တို့လေလေဥပုဒ်ဒီစောင်းလာကြတာလေဘယ်နှချိန်ရှိပြီဘုရားများပါပါများပါပြီဘယ်လောက်များတော့ဟင် မင်းဟိုလိုချင်တာတွေတော့ဆိုရင်တော့ရောလောက်ပြီပေါ့ဒီဥပုတော့ဒီလောက်ဆိုရင်တော့အခုတော့ယူထားတဲ့ဥပုစောင့်ထားရင်လိုချင်တာတွေပဲနဲ့တော့နည်းသွားလောက်ပြီနည်းတော့ပါခင်ဗျဟုတ်နည်းလားမနည်းပါခင်ဗျဟုတ်နည်းလောက်ပါပြီမနည်းပါဘူးတော်တော်တို့များဟင်ဟင်ဒေါသတွေကတော့ပဲနဲ့တော့မနည်းပါနည်းပါခင်ဗျဟောဒီလောက်ဒီဥပုကြီးကိုစောင့်ထားတာပဲနည်းလောက်ပြီပေါ့ဟင်ဟင်ဟင်ဘာမှမနေပါနဲ့ဘာတော့မထုတ်ကြော နောက်ကလည်းထိုးသမားကတုံးတယ်ဟင်ဘယ်လိုဘာဖြစ်လို့တော့ဥပုပ်တကယ်မဆောင်သေးဘူးမှန်ပါဗျာတို့အဟုတ်ရဥပုပ်မရှိသေးဘူးသေယုတ်ရဥပုပ်နဲ့ပြီးနေတယ်မှန်ပါပါဗျာတကယ်ဆောင်ကြလားဥပုပ်ဥပုပ်နဲ့တူအောင်တို့မဆောင်သေးဘူးမှန်ပါပါဗျာဟင်အဲ့ဒါဥပုပ်ဥပုပ်နဲ့မတူသေးလို့ဗျာမှန်ပါဗျာဥပုပ်ကြောင့်လည်းမတူသေးလို့ဗျာမှန်ပါဗျာတို့အဲ့လောက်ထိလိုရမှာဟင်အဲ့လိုကိရိတာပါပြီဆိုပါတေဂန်ကြီးသူတို့ အားနည်းနေလို့အစွဲမရှိပြီဆိုမှတို့လွတ်လွတ်ကျွတ်ကျွတ်နဲ့ကိုယ်ဥစ္စာကိုစားရမယ်ဟုတ်ကလားမှန်ပါဗျာဒါနာမှုရှိတဲ့ဘုံတန်တန်လေးတွားရအောင်ပေါ့တီလာမှုရှိတဲ့ဘုံတန်တန်လေးတွားရအောင်ထင်တယ်ဟဲ့မှန်ပါဗျာဟုတ်ကလားဟဲ့အဲ့ဒါအတွက်တို့ဒီကနေ့အတွက်ကိုအာယုံလေးကိုလုံအောင်ဖောက်ရမှာဘယ်လောက်တော့တို့ဒီကနေ့7နာရီကနေပြီးနေ့ထင်ကမနဲ့9နာရီထိအောင်မှန်ပါဗျာဟင်မှန်ပါဗျာဟုတ်လားတို့စိတ်နဲ့ပြောရင်တော့အပြည့်တက်ရမှာမှန်ပါဗျာသိနေတော့ ဘယ်သူပြုတ်မလဲအပြုတ်တော့ပြုတ်ပဲတယ်ဟုတ်ဟင်ဘယ်နဲ့တော့တုတ်တိုက်နေမှာဟင်အော်ရမေးလို့မရတော့ပါလားမမေးလို့မရတော့ပါဘူးလားတန်းနေတော့ကြိုးစားပါပါဗျာဟင်အပြုတ်မတိုက်ဘူးပေါ့ဆိုင်ရမှာပါဗျာဘာဖြစ်လို့လုံးများတတ်နိုင်အောင်နဲ့ခင်ဗျဘာလို့မတတ်နိုင်တာလဲဟင်တတိယလည်းကိုယ်တည်းရှိတဲ့အတိုင်းပဲမှန်ပါဗျာဟင်ဟိုတခြားကြည်စံကသူများစီဝယ်ရမှာလေ အဲ့တတိကြီးကငါကိုယ်မှရှိတာမဟုတ်လားမှန်ပါဗျာမှန်ပါဗျာဒီအဲ့တနာကြီးဒီတတိနဲ့မှတ်နေတော့တတိကုန်သွားလားမကုန်ပါဗျာအဲ့နှစ်နာရီမှမယ်ဗျာမကုန်ပါဗျာအဲ့တင်္ဂါလုံးမှမယ်ဗျာမကုန်ပါဗျာမကုန်ပါဘူးဗျာခြေဆံကလည်းဘာလို့တတ်နိုင်မလို့ပြောရအောင်ဟင်ဟင်ဟာခြေဆံနေတောက်မှာလေတို့ဟာလေဟင်ခြေဆံတောက်မှာလေဗျာအမလုပ်တော့ပါလားဟင်တို့အဲ့လောက်ဒီမှမှာဗျာဒီကနေ့ဖြစ် ကဲတို့ဒီပရဏဂုံပွားနေလို့ရှိရင်စိတ်ကလေးဒီဟိုဆရာတကားဘောက်ကထောင်းမလားဟိမထပါဘူးဆရာတကားဘောက်ကကြည့်တာဟောကိုယ်စိတ်လားကောင်းမလားဟိမထပါဘူးအဲ့တော့ဒီပရဏဂုံပွားရင်အာယုံမလုံးဘူးလားလုံးပါဗျာအာယုံလုံးရင်ဥပုမရဘူးလားရပါဘူးဥပုရရင်သီလမစင်ကြဘူးလားအေးဟောပရဏဂုံရဲ့ဥပုရဲ့သီလရဲ့သုံးချက်အဲ့တော့ဒီသီလစင်ကြဖို့ဆိုတာစိတ်စင်ကြမှထင်တယ်ဟိမှန်ပါဗျာအဲ့တော့ဒီစိတ်စင်ကြဖို့ ဒီစိတ်စင်ကြဲနေရင်သူ့ဘောတတ်လို့စိတ်ဆိုတာရှိဦးမလားမရှိပါဘူးဟင်ရှိတော့ကြိုက်လို့တတ်တာလည်းမရှိတော့ဘူးမုန်းလို့တတ်တာလည်းမရှိတော့ဘူး အဲတိလကလိုလိုစင်ကြယ်တာတင်တယ်ဟိမှန်ပါဗျာအဲ့တော့ဒီတိလစင်ကြယ်ခြင်းအာယုံလုံဖို့လိုတယ်တင်တယ်မှန်ပါဗျာဒီအာယုံလုံခြင်းဒီတဏှာကုံပွားမှတင်တယ်မှန်ပါဗျာအဲတစ်ချက်မပွားတစ်ချက်အတွေးပေါ်မှာပဲပေါ်မှာပါအဲတစ်ချက်မပွားရင်တစ်ချက်အတွေးပေါ်မှာပဲမှန်ပါဗျာအဲ့ဒါကိုဥပုပ်လို့ပြောတာဗျာမှန်ပါဗျာအဲ့ဒီဥပုပ်ကိုတိမှဥပုပ်ဆောင်လို့ရမှာပေါ့မှန်ပါဗျာဟင်အဲ့တော့သူအလောင်းတော်ပူရိဒနဲ့ပြောရမှာပေါ့ကွယ်ပူရိဒနကား သူငါ့ကိုသူဗာရာဏသီပြည်ကလူအမျိုးသမီးနဲ့သူငကားမင်းကြီးဆိုတဲ့ဟိုဓာတ်တထနဲ့ဆိုအဲ့ဒါနဲ့အကြောင်းပါဟာကွအဲ့ဒီကနေပြီးမွေးတော့ကိုအဲ့ဒီသားသမီး၄ယောက်ထဲမှာသူဒီဒုတိယမြောက်သားအဲ့တော့သူတို့ကဒီဟိုနဂါးဟိုနဂါးဒီဘောဂဝရီဆိုတာကတို့သမုဒ္ဒရာရဲ့အောက်မှာရှိတယ်လို့ဆိုပါတယ်ဗျာ သူတို့လည်းသူတို့သိသိနေတာလေဟင်နေကြရတယ်အဲ့တော့သူတို့ကလည်းဟိုနတ်မျိုးနွယ်တွေဖြစ်တဲ့အတွက်နတ်တပင်စည်းဝေးကိုသွားကြရတယ်သွားတဲ့ကာလကျတော့တရားမင်းကြီးမေးတဲ့ပု္ပ္ပာဆိုရင်ဒီအလောင်းတော်ဖြစ်တဲ့ငကားမင်းကဖြေနိုင်တယ်အဲ့တော့သူ့ကိုပညာကြီးတဲ့အတွက်တရားမင်းကနေပြီးတော့ဘူရီဆိုတဲ့နာမည်လေးပေးထားတာသူ့ရဲ့နာမည်ရင်းကတတပါပဲဟင်အဲ့တော့ဘူရီဆိုတာလေးတစ်ခေါက်မတော့ဘူးပညာကြီးသောဓာတ်လို့ဆိုလိုတယ် အဲ့ဒါကိုဘူရိဒတာဥပမာလိုကြတော့ဘူရိဒတ်ဘူရိဒတ်လို့ခေါ်တာမဟုတ်လားအဲ့တော့တရားပြီးသွားပြီးတော့တီဝက်တက်တဲ့ကာလကျတော့တရားရဲ့ပုံပိတ်မှန်နေသွားမယ်ဟင်တရားရဲ့သုံးဆောင်နေတရားရဲ့စားတော့သွားမယ်သူတို့ကြတော့ငကားလို့ပြောတော့လည်းပဲမွေမျိုးနွယ်မဟုတ်ဘူးလားဟဲ့မှန်ပါဗျာကားရတာကဖားတွေအညီဟောက်တွေငါးတွေဟင်မှန်ပါဗျာဟင် ဒါတွေစားတော့ရတာအဲ့တော့သူတို့ဘဝကိုသူတို့မတည်ဘူးအဲ့တော့ဒုဘဝကိုနတ်ကဲ့သို့တန်ရှင်းတဲ့ကိုဖြစ်အောင်နတ်ကဲ့သို့တန်ရှင်းသောအစာတော့တွေဖြစ်အောင်နတ်ကဲ့သို့တန်ပြန်သောအဝတ်အစားသုံးဆောင်တွေဖြစ်အောင်ငါနတ်ဖြစ်အောင်ကြိုးစားမယ်ဆိုတော့လူပြည်လာပြီးဥပုသ်ဆောင်ငကားပြည်သွားဥပုသ်ဆောင်တော့ငကား ဟိုအာယုံလူကြီးတွေတော့စိတ်စိတ်နဲ့မုန်းစိတ်မပေါ်နိုင်ဘူးလားဟဲ့ပေါ်နိုင်ပါဘူးအဲ့တော့လူဒီကြတော့သူ့ဟိုကာတော့အစင်းချင်းတတဝါချင်းမတူတဲ့အတွက်မြင်လဲစိတ်စိတ်နဲ့မုန်းစိတ်ဖြစ်ဘူးရှိပါဘူးဟုတ်ကလားဟိမှန်ပါဗျာဟင်အမျိုးချင်းကကွဲနေပြီကိုကွဲအဲ့တော့လူဒီလာပြီးတော့ဗာရာဏတိဒီမမှာလာပြီးတော့ဥပုသ္ဆောင်ဝင်နေဟုတ်ကလားဟိမှန်ပါဗျာဥပုသ္ဆောင်ဝင်အဲ့တော့ဥပုသ္ဆောင်ဝင်တော့ဒုလက်ခု သူလည်းအမှန်နဲ့မှတ်မှာပေါ်ဟဲ့တို့လိုပဲနေမှာပေါ့ပါအဲ့တော့သူတို့ပြောကြပါဆိုရင်အဲ့လူကြီးကိုဥပုပ်လာတောက်နေတော့ဟိုမွေလာမယ်ပြမယ်မွေလာမယ်ဆရာကမွေလိုက်ရှာနေတော့ကြွတွေ့ရောဟုတ်ကဲ့ကြွတွေ့အဲ့တော့နခါမင်းကြီးရတဲ့သူကဘူရိတတကလည်းအလွန်ကြီးမားတဲ့ကိုဆိုတော့လာမယ်ဆရာကြောက်တာပေါ့ဗျာဟိုအဝေးကနေလှမ်းပြီးတော့မွေကြီးလိုက်ရင် လွတ်အောင်ပြည့်နေမှုလှမ်းပြီးခဲနဲ့ပေါ့အဲ့တော့ပူသွားစီတယ်မခံရစိတ်ကလေးအဲ့ဒီခဲနဲ့ပေါက်တဲ့နေရာဖြစ်မှာသို့လို့ပြီးတော့သူ့ကိုမြင်လို့ရှိရင်မျက်စောင်းထိုးရင်းလေးသာနာတိပါရတိခါကိုသွားတော့မယ်ထင်တယ်ဟိသွားမှာပါဗျာဒီတစ်ချက်ဒေါသဖြစ်ရင်တော့သွားမှာပါသွားမှာဟိဒီတစ်ချက်ဒီကောင်ကဆိုရင်တော့သွားမှာပါသွားမယ်ထင်တယ်အဲ့တော့သူ့ကိုလည်းမမြင်အောင်နဲ့ဗျာခေါင်းလေးကိုအခွေအောက်ကိုထိုးပြီးတော့ အဲ့ဒီခဲပေါက်ရင်ပေါက်တဲ့နေရာတွေစိတ်မရောက်အောင်သူ့တရဏဂုံလေးပွားနေတယ်အဲ့တော့ဒီအဝေးကနေခဲနဲ့ပါလာလေးပေါက်ထားတော့မလှုပ်တော့ပြီးခံနိုင်ပါရှိတော့အလာမယ်ဆရာကအတေရဲလာပြီဟင်နာနာပေါက်ကြည့်ပေါက်လိုက်မှန်ပါဗျာဒါလည်းခုနကငါ့ကိုဒီကောင်ပေါက်တယ်ဆိုရင်ဒေါသဖြစ်သွားမှာပေါ့စိတ်ကလေးဒီလောက်ပါသွားရင် မှန်ပါဗျာအဲ့တော့မပါရအောင်ဘုရားကုံတရားကုံသံဃာကုံဆင်ရင်ပြီးသူနေတယ်ဟုတ်ကလားမှန်ပါဗျာအဲ့တော့တဖြည်းဖြည်းနဲ့အဝေးကပေါက်လို့မှမလှုပ်တော့မှတဖြည်းဖြည်းတိုးလာပြီးပေါက်ကြည့်တိုးလာပေါက်ကြည့်တိုးလာပေါက်ကြည့်ပါပါလေးပေါက်ကြည့်နာနာလေးပေါက်ကြည့်ပေါ့ဒါလည်းတုတ်ဘူးဗျာမှန်ပါဗျာအာယုံကိုလုံးအောင်သူထင်းရမှာနော်မှန်ပါဗျာဟုတ်ကလားဟဲ့မှန်ပါဗျာအဲ့ဒီကနေပြီးဒီလိုပေါက်လို့မှဘာဖြစ်တော့အမီးလေးတို့ကြည့်ဟင် တို့ကြီးပဲဟိုတို့တဲ့နေရာလေးကိုထိတဲ့နေရာလေးကိုသိရောက်သွားရင်တို့ဥပုထွက်မှာထင်တယ်ဟဲ့မှန်ပါပါအဲဒီကောင်ကငါကိုဆိုတာဖြစ်သွားမှာပေါ့မှန်ပါပါအဲ့ဒါကြောင့်လှုပ်ဘူးအဲသူကနာနာလေးပေါက်ရင်ဒီမှာတရဏဂုံကလည်းနာနာလေးပွားမှာသူစီကိုသိရဟင်သူ့ဘာတော့စကြထဲကထွက်မပြီးအောင်ထင်တယ်ဟဲ့မှန်ပါဗျာဒီမှာနွားကြောင်းသားကလည်းဒုက္ကောင်းကောင်းနဲ့ကိုဒီမှာကြောင်းအောင်မှာမှန်ပါဗျာအဲ့တော့တို့ကြည့်ရုံနဲ့မရတော့ဆွဲကြည့်ဆွဲကြည့်လဲလှုပ်ဖွေး နောက်တော့ဒုတ်ကလေးနဲ့ပါပါထိုးကြည့်လှုပ်ဖွေးနာနာထိုးကြည့်လှုပ်ဖွေးအေးကြပြီဆိုတော့မှသူ့ကိုသူခိုင်းလာလို့အောင်ပါစပ်ကိုဖြဲဗျာဒါလည်းလှုပ်တော့သူ့စီကိုစိတ်မရောက်အောင်အာယုံလေးလွန်အောင်သူထိအောင်မနော်တတိနဲ့ဟုတ်ကလားဟိအဲအဲ့ဒီတော့ကိုသရိုးထိုးလိုက်ပြီးတဲ့ဟင်ဗလာကြီးဖြဲပြီးသရိုးထိုးထိုးပြီးတော့မှအဲ့ဒါကြီးပချုပ်ကြီးနဲ့ထည့်ပြီးတော့တခါတည်းပြတာဗျာအဲ့တော့တို့လာမယ်ဆရာတို့ကြိုင်ရိုး ကံယူကံစဉ်ပေါ့တစ်ဖက်မှာဖာသေးထိုးရတယ်တစ်ဖက်မှာမူပါသေးထိုးရတယ်မူနိုင်တာမူပါတင်တယ်ဟိမှန်ပါဗျာမူမကြိုက်တာမူပါတင်တယ်ဟိမှန်ပါဗျာမူကြိုက်တာကဖားတင်တယ်ဟိမှန်ပါဗျာအဲ့တော့တစ်ဖက်မှာဖားထိုးထားရတယ်တစ်ဖက်မှာမူပါသေးထိုးထားရတယ်အဲ့တော့မူတချင်းဆိုပလူလေးနဲ့မူတချင်းဆိုပြီးဟိုတို့ ဖားပြောက်ဟိုဖေးထိုးထားတဲ့ဘက်ကလက်ကလေးဒီလိုပြလိုက်ရင်အဲ့ဒီမှာပြုံပြုံပြုံပြုံနဲ့ထွက်ခဲ့ရတာလေမှန်ပါဗျာအဲ့ဒီမှာသူခိုင်းတော့ကားရတာမဟုတ်ဘူးလားမှန်ပါဗျာဟိုတချင်းနဲ့လေမှန်ပါဗျာကကပြီးကျင်းလာပြီးဒီတော့ရှိတဲ့မွေကြီးကိုသူတခါတည်းတပြီလုံးပြစားဆိုပါတော့ဗျာဟင်သူလည်းနောက်ကလိုက်ကနေရတယ်ဥပုပ်လည်းမပြရဘူးနော်မှန်ပါဗျာဥပုပ်မပြတာမှာဟုတ်ဟဲ့မှန်ပါဗျာအေးတခါသူ့ ပချုပ်ထဲပြန်ဝေစေခြင်းတော့ဒီလိုထွက်သုံးမမလို့ခဏမွေတာပါတဲ့ဘက်ကနေပြီးလက်ကလေးနဲ့ဒီလိုပြတာနဲ့ဟင်သူကြောက်စရာတွေတော့ဘယ်နဲ့တော့မကျင်တာဘူးတင်ဟဲ့မကျင်တာပါအဲ့ဒါလေးနဲ့တာတာလေးတခါဝင်သွားရှာတယ်အဲ့တော့ဒေါသမဖြစ်အောင်အဲ့ဒီမှာလည်းတတိလေးနဲ့ဗျာငါ့ကိုဒင်းလာဆိုရင်ဒေါသဖြစ်သွားမှာတင်လေတိတ်ကလေးတစ်ချက်သူ့ပဲပါသွားရင်လေမှန်ပါဗျာဟင်တကယ်လို့သူရဲ့အမိန်ပေးတာလေးကိုအတန်ကြလို့ငါ့ကိုဆိုရင်လည်းကိုယ့်ဘက်ကိုသိရောက်လဲမခံရသေးပေါ်မှာပဲ သူ့ဘက်စိတ်ရောက်လဲမကံလေးပေါ်မှာပဲခုနတို့ဖားဘက်ကရောဖားဘက်ကိုစိတ်ရောက်ရင်လဲကြိုက်စိတ်ပေါ်မှာပဲပေါ်မှာပါဗျာဟင်ကိုယ်တဲ့စိတ်ရောက်ရင်တော့ဒါငါစားကျင်လိုက်တာပေါ်မှာပဲပေါ်မှာပါအဲ့တော့အဲ့ဒီကမပါအောင်ကိုဟောတတိလေးနဲ့လောက်ရတာလေဗျာဟင်ဟင်တို့ဘူရိဒနကာမင်းဥပုသ္ဆောင်တာဥပုသ္ဆောင်တာတို့ဟောအဲလူလေးများဂဲလေးနဲ့ပေါက်လိုက်ရင်ဘယ်လိုနေမလဲဒီကနေ့ဥပုသ်နေ့ဂဲလေးများထိရင် အဲ့တော့ချမှာလူကနောက်ကကိုထောင်နေနေတော့ဘယ်လိုလဲဟုတ်ကလားနောက်ကလည်းထိုးမှာဟဲ့မဟုတ်ပါမလားဖြစ်ပါမလားဒီဘုရားတို့ဟင်တို့ငငယ်တော့ငါပြောသူလို့ဆိုရင်နင့်ဖျားဆိုနင့်မူချုပ်ပြေအကျင့်ခိုင်းမထင်တယ်ကြည့်နေမလားကြင်ရတာမလားဟင်ငယ်ငယ်တော့တို့လည်းပဲကြင်ခိုင်းတာပဲလူဟင်ဘယ်လိုလုပ်ဖို့ကြင်ကြင်ရတာမလား ဒုက္ခသမနောက်ကနည်းနည်းထိုးကြည့်ရမှာနောက်ကနောက်ကနည်းနည်းထိုးကြည့်ရမှာအဆန်းအဆန်းအဆန်းထိုးကြည့်ဟုတ်မဟုတ်ဟင်ကားကပါရင်းလေးရောသူဒီသွားမှာပါကြည်ကျင်းလာလားအောက်တော့တော့ပါဥပမလာရခံရမှာပါတယ်ဒီနောက်ဘုံမပေါ်ဘူးဟင်တန်ရုံဟင်ဟောနေခံပါပါဗျာဟုတ်ကလားဗျာဟောတို့အဲ့ဒီမျိုးတော့မခံနိုင်ဘူးတော့မလားနောက်ရပြီးတော့နေတော့လောက်တာလေ တားတဲ့ဘာလို့တားတာလဲလည်းမခံနိုင်ပါဘူးဆိုတော့တော့နောက်ရကိုကလည်းတတ်တာချင်ဦးမှာတော့ဖိုးရဒီဖိုးရောတဖြည်းဖြည်းပေါ်လာပြီးအော့ပေါ်ပြီးဟုတ်ကလားဟင်အဲ့တော့ကြည်ကြည်ဟိုအလောင်းတော်တော့ကြည်နန်းနာကြည်မဟုတ်ဘူးလားကြည်ကြည်နန်းနာကြည်ပါဘူးသူပွားရတာပန်းအောင်လို့မလေးမှန်ပါဗျာဥပုသ်ဆိုတာဟင်အော်ဒန်သာသိတ်ကိုပယ်ခဲ့ရမှာလေအထက်ရအောင်ဆိုတော့ဒီအော်ဒန်သာသိတ်ဟိုတို့ပါတော့ဟိုကြိုက်စိတ်ကြောင့် ကြိတ်တာဖြစ်တာမဟုတ်လားမှန်ပါဗျာအဲမုန်းစိတ်ကြောင့်ငယ်ဖြစ်တာမဟုတ်လားမှန်ပါဗျာအဲဒီအောင်တန်းစားစိတ်ကိုဘယ်ရမှာလဲဖို့နောက်ရကိုပူရောက်သွားမှာပေါ့ဒီနေ့ဒီမှာလုံးလောက်ထားပြည့်လို့နောက်ရကြတော့ဟုတ်ပါမလားအဲနောက်ရကြမှာတို့လို့မှာဟွာဟင်ဟင်ဒါကြီးခံလို့ဆိုတော့နာရှိအောင်ပါဗျာဟုတ်ကလားအဲတို့လို့မှာဟွာဟုတ်အရင်ကတည်းကဟိုတေးထားတွေပါကျူးတာတောင်းတော့မှာအရင်ကမကျင်းတာထားတွေပါဟင် ဟင်အဲမခံဘူးလေဆိုဘယ်သူမှလာဘူးဟင်ခံရရင်ကိုလာပြောရင်ငါတွေကြည့်တောင်းတော့မှာပေါ့ဟုတ်ကလားမှန်ပါဗျာဟင်ကြောက်မှာဖြင့်ငင်လို့ပြောဘယ်သူမှမနေဘူးမှန်ပါဗျာမာမဖြင့်ခလောင်းမှာဘယ်သူမှမနေဘူးမှန်ပါဗျာအဲ့မပြောက်မှာမာနင်းလို့လုံကောင်းမှန်ပါဗျာဟုတ်တယ်မှန်ပါဗျာဒါမတော့ဘူးမပြောက်မှာမာတယ်လားငင်လို့ပြောက်မှာလားပြောက်ဘူးပြောက်ပါမပြောက်မှာမာလည်းဒီကရယ်လက်ထင်မှာကြတော့ဟင်ဟင်ဟင် ပြောင်းရင်လုံလုံပြောင်းပြလိုက်ဘယ်သူမှလုံလားဟာလုံကြီးဟာဟင်းကြောက်မှတင်ပြောလိုက်妈妈那个可养我嘛，啪去到什么岁数？我都那里，我没叫妈妈说那村民好，对不对？要说没叫妈妈的呗。叫妈妈。怕不拉呀？嗯，本来也不要怕了，本来也不要怕了。妈心是老巴的，我爸不拉呀，这这种表演的表不啥，但我买来现在牛嘛不？ ဖောင်းတဲ့ချိန်တက်နေဦးမှာပေါ့ဟုတ်ကြလားဗျသူအဲ့လောက်ထိကောင်းမှာဗျအဲ့တော့သူ့ကြတော့အဲ့လောက်ထိကောင်းရတာတင်ဟဲ့မှန်ပါဗျသူလည်းတော့ဒီခံရမယ်အဲ့တခါတည်းတို့သူကဥပုပ်လည်းမပြရဘူးဗျဟင်သူကနေပြီးနိုင်တဲ့ပုဂ္ဂိုလ်ကချုပ်ပြီးတော့သူ့အကခိုင်းတော့လည်းကရတယ်ဗျတို့ညာရန်လူတွေကခုချိန်ညာလက်နဲ့ကြီးကိုချိန်ပြီးတော့ကကြနေလို့ဆိုရင်တော့ဟုတ်လို့ဟင်တချင်းလေးကလည်းကောင်းကောင်းကြ ဒီရလေးလည်းမြိုင်မြိုင်ဆိုင်ဆိုင်နဲ့ဆိုရင်တော့ဘယ်နဲ့တော့ကမှာပါတတိနဲ့ကမှာလားစိတ်ပါလက်ပါကြီးလားစိတ်ပါလက်ပါကြီးပါအဝါစိတ်ပါလက်ပါတယ်ဘယ်လိုလဲဆိုတော့စိတ်ပါလက်ပါဒီပေါ်ပါဗျာဟင်စိတ်ပါလက်ပါကမဲ့သူများပါဟုတ်ကလားဗျာမှန်ပါဗျာအင်းဟိုကတတိနဲ့ကမှာတော့ရခဏခဏတယောက်တည်းဖြစ်နေပြီဟင်ဘယ်နဲ့တော့ဟင်ဟောဒီတာမဟုတ်တာလည်းမြိုင်မြိုင်ဆိုင်ဆိုင်ညဟင်ကအချင်းစရာလေးဗျအဲ့ဒါဆိုဘယ်လိုတော့ ဟိုကတော့ဘူရိဒနဂါမင်းကတော့သူ့တို့မပြက်ကသာသူ့ကနိုင်မှာမလားဟင်ကျုပ်ဘူးဖို့ဘယ်လိုကကာမှာပါဗျာတိတ်ပါလဲပါပဲဟင်ဟင်ကြောက်ကကတော့လည်းဖို့မင်းငုံဖို့ကွာဟင်မင်းတော့လည်းလုံးနေဦးပေါ့ကွာဆိုလည်းဖို့ဒေါ်ရပဲဒေါ်ရမှာဖို့ကျုပ်ဘယ်လိုလုပ်လို့ဟုတ်ပါမလားအဲတတိနဲ့ကတော့ပြီးချက်ချော်နေသွားဟိုကတခါပြောမှာ ကဲဘယ်လိုဟင်ဟင်ဟင်ဟဲ့ဘူးဘူးလာတော့ဘူးလားအေးအဲ့လိုအတိုက်ခိုက်တွေ့မှကိုယ်တီလာဘလောက်ထိရင်ကျက်ကလေးသိနေနေဒီလိုတိုက်ခံမရှိတဲ့တဲတော့ကွယ်ကျက်တယ်မှလည်းကျက်မရှိတဲ့နေကျက်မတတ်ပါဘူးဗျာပါဠိပါဒခံလုံးပါတယ်ဟင်ဒုရတတရားမရှိတဲ့နေရာစိတ်ဆိုးစရာမရှိတဲ့နေရာစိတ်မဆိုးတာတော့လူတိုင်းပဲကွယ်အဲ့ဒီလိုဟောမျိုးတော့လူတိုင်းဖြစ်တယ်ကွယ်ဟုတ်ကလား သိဆိုးတရားနဲ့တွေ့တဲ့အခါစိတ်မဆိုးပါတကယ်သူတော်ကောင်းဟင်လူကျင်တရားနဲ့တွေ့တဲ့အချိန်မလူကျင်မှတော့တကယ်သူတော်ကောင်းဖြစ်မှာပေါ့ဟင်အဲ့လောက်ထိတို့ဒီကနေ့တော့ကိုဥပုသ်ဆောင်ပြီးတော့လေ့ကျင့်ရမှာဗျတွေ့တဲ့ရှိတဲ့ကိလေသာတွေပွားနေတာမှန်မြတ်တောင်းဒါဥပုသ်ခင်ဟဲ့အာယုံကိုဖြတ်တော့ဖြစ်တာဟင်နင်းနေပါပါဆိုလို့ရှိရင်နဲတိတက်ကိုပူပြီးနဲသွားရမယ်ဟင်ဟင်နဲနေတာလေးဆိုရင်ဆဲကိုသွားအောင်ကို တို့ဒီကနေ့ဥပုသ်စားရမယ်မှန်ပါဗျာအဟောင်းနဲ့တင်မဆက်မရောက်ထင်တယ်ဟဲ့မှန်ပါဗျာအေးအဲ့ဒါကိုဥပုသ်လို့ခေါ်တယ်ဗျာကဲတောက်နိုင်ပါမလားဗျာတောက်ပါဗျာဟင်ဘယ်တော့တော့မှာတော့ဗျာဟိုဒီကနေ့ဟုတ်ပါမလားဗျာဟင်အချိန်လိုပါသေးတယ်နည်းနည်းစောစောပါသေးတယ်မှာဟင်အပမာရတတိအမြဲဆောင်ဒါမှတရက်ဆိုဆိုသလားတီတီလာရဲ့တံဖို့ ဒီဥပုရတာမို့တို့အကျိုးခံစားရမယ်မှန်ပါဗျာကဲဒီလောက်ဆိုတော့သာသာ